စိတ်ကလေးဟာအနတ်ကြီးလင်တောက်ပတ်တယ်လောဘစိတ်ဒေါသစိတ်မောဟစိတ်ဒီစိတ်တွေမရှိတော့ဘူးဆိုလို့ရှိရင်လေအာစိတ်ကလေးကတခါတည်းကြီးနေတာပဲထိန်းတာပဲကြည့်ချင်အကြည့်တခါတည်းထိန်းနေကျဲနေတာပဲမြင်တာပဲသမာဓိကိုအဲ့ဒီသမာဓိအလင်းရောင်တက်ကြီးကထွန်းပြလိုက်ပြီဆိုခန္ဓာကိုယ်ကြီးကိုမျက်စိမှိတ်ထားပြီးတဲ့မှွေးနှင်းမှွေးပေါက်ကလေးတွေပါကိုအကုန်သိရပါတယ်အကုန်မြင်ရပါတယ်ကိုယ်ကောင်းကသပင်ပင်ပင်ပူပေါက်တယ်ဆိုတာလည်းအကုန်မြင်ရပါလိမ့် ဘာကြောင့်လဲတဲ့သမာဓိကိုသမာဓိအလေးယုံတကြီးကထွန်းပြလိုက်ပြီဆိုခန္ဓာကိုယ်ကြီးကိုတစ်ကိုယ်လုံးကိုအကုန်မြင်ရပါတယ်မွေးညင်းမွေးပေါက်ကလေးတွေဘယ်နှပင်ပူပေါက်တယ်ဆိုတာအကုန်မြင်ရမယ်အဲဒီတော့ရုပ်ကိုမျက်စိကမြင်ပါလိမ့်မယ်မျက်စိကမြင်ကောင်းလို့မြင်တဲ့သဘောဖြစ်ပါလိမ့်မယ်မြင်လာပါလိမ့်မယ်နာမ်ကလည်းခံစားစေတတ်တဲ့သဘောပါပဲအဲဒီတော့ရုပ်ကိုမြင်တယ်ရုပ်ကိုရှုသွားပါ နာကိုမြင်ရင်နာကိုရှုသွားပါဝေဒနာသည်နာလို့ဘုရားဟောတယ်ဝေဒနာကိုပေါ်လာလို့ရှိရဲ့ဝေဒနာကိုခံစားစေတတ်တဲ့သဘောကိုရှုသွားပါနာရာကြီးကိုမရှုပါနဲ့နာရာကြီးကိုရှုလိုက်လို့ရှိရင်ပြည့်အဲ့ဒါအကျိုးရှုလို့အကျိုးတရားကြီးကိုရှုနေပါပြီ ရှုရမှာလားအကြောင်းရှုရမှာပါအဲ့ဒီတော့ရုပ်ကိုမြင်လို့ရှိရင်ရုပ်ကိုရှုရမယ်အကြောင်းကိုရှုရမယ် အခုဝေဒနာတစ်ခုပေါ်လာရင်ကိုနာတာကြီးကျူလို့ရှိရင်ဝေဒနာရှုလို့ရှိရင် အကျိုးရှုခေါ်ပါတယ်ဝေဒနာပေါ်လာလို့ရှိရင်အကြောင်းတရားကပါလဲနာခံစားစေတတ်တာအကြောင်းဖောက်ပြန်စေတတ်တာအကျိုးအဲ့ဒီတော့အကြောင်းတရားကိုရှုလိုက်လို့ချင်းအကြောင်းသိရင်အကျိုးဖြစ်မဲ့ဖောက်ပြန်နေတဲ့ရုပ်ဟာချုပ်သွားပါလိမ့်မယ်အဲ့ဒီတော့အကြောင်းကိုသာသတ်ရပါလိမ့်မယ်အကျိုးကိုမသတ်ပါနဲ့

အရှုခံပေါ်လာရင်အရှုအာယုံကိုပေးပါတယ်ဝိဇ္ဇာပညာတက်တက်ပေးပါတယ်ဝိဇ္ဇာပညာအမှန်ပေးမှသာလျှင်ဝိဇ္ဇာဉာဏ်ရပါလိမ့်မယ်အဝိဇ္ဇာပညာတက်လိုက်ပြီဆိုရင်အဝိဇ္ဇာအသိပဲသိပါလိမ့်မယ်အဲ့ဒီတော့ပေါ်လာတဲ့ရုပ်ကိုအမှန်ကိုဝိဇ္ဇာဉာဏ်ပေးရပါဝိဇ္ဇာတင်ညာပေးရပါလိမ့်မယ်အဲ့ဒီတော့အသင်းတွေပေါ်လာပြီဆိုလို့ရှိရင်အသင်းသဘောကိုအော်ဖောက်ပြန်နေတဲ့သဘောပါလား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 ရုပ်ကိုမြင်ပြီးမှနာကခံစားတယ်အဲ့ဒီဟာကဘာလဲတဲ့ရုပ်အကြောင်းနာအကျိုးပါအဲ့ဒီအကြောင်းအကျိုးကိုအကြောင်းအကျိုးကိုအကြောင်းကိုအရင်သားပါလိမ့်မယ်အဲ့ဒီတော့ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောပါလားခံစားစေတတ်တဲ့သဘောဝေဒနာပေါ်ရင်ခံစားစေတတ်တဲ့သဘောကိုရှုသွားပါအပြင်ဗဟိတကိုအသိဉာဏ်ပေါ်လာရင် ဖောက်ပြန်တဲ့သဘောကို အစအဆုံးလိုက်လိုက်ပါအစိမ့်အပြင်မဟိတမှာပေါ်လာလို့ရှိရင် စိတ်နာပေါ်လာရင်စိတ်နာလေးသိယုံသိစိတ်နာလေးအစအလေအဆုံးကို အတိလေးဆုံးအောင်တခါတည်းကိုအဲ့ဒီစိတ်နာအစအလေအဆုံးလိုက်လိုက်ပါဝေဒနာပေါ်လာရင်ဝေဒနာခံစားစေတတ်တဲ့အစအလေအဆုံးလိုက်လိုက်ပါအဲမျက်စိအာယုန်ထဲမှာဘိုးစုတော်တွေယသိတွေ ဖရာတွေရေမြေတောတောင်သမုတ်တရားပေါ်လာတယ်တဲ့ပေါ်လာပြီဆိုလို့ရှိရင်လည်းပဲမြင်တဲ့အပေါ်မှာဗန္ဌာနအဆိုင်ခဲကြီးတွေပေါ်လာပြီဆိုလို့ရှိရင်ဩဒါတွေကအသုဘတွေပါလားအသုဘတရားတွေပါလားပြက်လိုက် ပြက်လိုက်ပါလားတခုပြီးတခုပေါ်လာလိုက်တခုပြီးတခုပြောက်သွားလိုက်တခုပြီးတခုဖြစ်လာလိုက်ပြက်သွားလိုက် ဖြစ်လာလိုက်ပြက်သွားလိုက်ဖြစ်လိုက်ပြက်လိုက်ပါလားလို့အဲ့ဒီဖြစ်ပြက်ဆိုတဲ့သဘောရှုခြင်းနဲ့ရှုလိုက်မရှုခြင်းလို့အတုပတည်ပြီးတော့အော်မြင်တာအတုပကြီးပါလားလို့အတုပတည်ပြီးရှုခြင်းနဲ့ရှုလိုက်ပါအဲ့ဒါပါလေတဲ့ဝိဇ္ဇာပညာကိုအပေးခိုင်းတာဝိဇ္ဇာပညာကိုတတ်ပေးတာအဝိဇ္ဇာပညာတတ်လိုက်ရင်အဝိဇ္ဇာအသိသိဝိဇ္ဇာပညာတတ်လိုက်ရင်ဝိဇ္ဇာဉာဏ်ရအဲ့ဒီတော့ အရှုခံပေါ်လာရင်အရှုအာယုံမှန်ပါမှအရှုခံအာယုံမှားသွားအရှုအာယုံမှားသွားပြီဆိုရင်ပညာတမှားသွားပြီဆိုရင်ပရမတ်ပါလွဲအဲ့ဒီတော့ဘာပဲဖောက်ပြန်ဖောက်ပြန်ဝေဒနာတစ်ခုပေါ်လာတယ်ဝေဒနာတစ်ခုနာငါခံစားတာပဲခံစားစေတတ်တဲ့သဘောတရားလေးကိုအစအလေအဆုံးလိုက်လိုက်ဩအတိလေးဆုံးသွားပါလားခံစားစေတတ်တဲ့သဘောဆုံးသွားပါလားလို့သိတယ်

အရှုကံအရှုကံပေါ်လာရင်အရှုအာယုံကိုမှန်မှအဲ့တော့အရှုအာယုံမှန်ပြီဆိုလို့ရှိရင်ပြန်ဝိဇ္ဇာဉာဏ်ကြီးရလိမ့်မယ်ဝိဇ္ဇာတင်ညာကိုအဲ့တော့စိတ်ကြီးပြောတာနော်ခံစားစေတတ်တဲ့သဘောဝေဒနာတစ်ခုပေါ်လာရင်ခံစားစေတတ်တဲ့သဘောတရားလေးကိုရှုသွားတော့နာလူကြိုက်လူထောင်လူဆိုလွတ်ထွက်သွားလိမ့်မယ်အဝိဇ္ဇာပညာလွတ်သွားလိမ့်မယ်ဝိဇ္ဇာပညာကြားနေလိမ့်မယ် ပယ်တယ်ပယ်တယ်ဆိုတော့ဗာလဲတဲ့အဝိဇ္ဇာပညာပယ်လိုက်တာဝိဇ္ဇာပညာတော့ကြားတယ်ဝိဇ္ဇာညာကြားနေဝိဇ္ဇာညာကဗာလဲဘုရားရှင်ကိုတော်မြတ်ကြီးကဟောတာတယ်အနိစ္စတဲ့ဒုက္ခတဲ့အနတ္တတဲ့အသုဘတဲ့မရဏတဲ့ဘုရားဟောတာတယ်အဲ့ဒီအသုဘမရဏတရားကိုအမှန်မြင်အမှန်သိရင်ဝိဇ္ဇာပညာဖြစ်သွားတယ်

ဘောအစဆုံးရေမြေတောတောင်သမုတ်တရားပေါ်လာတယ်အသုဘရှုလေရှုလိုက်အသုဘမရှုရင်အော်ဖောက်ပြန်နေတဲ့သဘောခံစားစေတတ်တဲ့သဘောအစအဆုံးအစောအဆုံးလေးကိုမြင်သွားဖို့အရေးကြီးပါတယ်အတိလေးဆုံးတဲ့သဘောလည်းသိရမယ် ရုပ်ပြက်သွားတဲ့အစွန်းကိုလည်းမြင်အောင်ကြည့်ရမယ်အဲ့တော့ရုပ်နဲ့နာနဲ့တထတိဖြစ်ပြီးတထတိချုပ်သွားတဲ့သဘောကိုလည်းသိရမယ်အဲ့တော့ဝေဒနာပေါ်လာလို့ရှိရင်လည်းဝေဒနာဟာတင်းနာပေါ်တော့တင်းတယ်လို့နာကခံစားတင်းနာလည်းမရှိတော့ဘူးတဲ့တင်းတယ်လို့ခံစားတတ်တဲ့နာလည်းမရှိတော့ဘူးဟောနာယုတ်နှစ်ပါးချုပ်သွားတယ်အဲယုံနာနှစ်ပါးတထတိဖြစ်ပြီးတထတိချုပ်တာဆိုတော့ဘယ်ယုံနဲ့ဘယ်နာချုပ်တာတော့ ဖောက်ပြန်တဲ့ရုပ်ရဲ့ခံစားတတ်တဲ့နာရဲ့အဲ့ဒီနာရုပ်ချုပ်တာအဲ့တော့အပြင်ဗဟိတမှာအစင်းတွေပေါ်လာတယ်အစင်းတွေပေါ်လာတော့စိတ်နာပေါ်လာတော့စိတ်နယ်လို့သိတယ်နာစိတ်နာလေးသိပြီးတော့စိတ်နာအစနဲ့စိတ်နာအဆုံးလေးကိုလိုက်လိုက်အစီလေးဆောက်သွားလိုက်မယ်။အော်ဆင်းရင်လိုက် စိတ်နာပြက်သွားတော့စိတ်နယ်လို့ခံစားစိတ်နယ်လို့ခံစားတတ်တဲ့နာမရှိပါလားစိတ်နာပေါ်တော့စိတ်နယ်လို့သိတဲ့နာစိတ်နာလည်းပြက်သွားရောစိတ်နယ်လို့သိမှုလေးကလည်းမရှိတော့ပါလားအော်နာယုတ်နှစ်ပါးတထထိဖြစ်ပြီးတထထိချုပ်တာပါဗလားသူလည်းပဲတထထိဖြစ်ပြီးတထထိချုပ်တယ်အပြင်ဗဟိတမှာမြင်လို့ရှိရင်လဲစိတ်နာပေါ်တော့စိတ်နယ်လို့သွားပြီးခံစားလိုက်တယ်အဲ့ဒါဝေဒနာခန္ဓာပဲမြင်တာယူပဲခန္ဓာပဲ

ဝေဒနာတစ်ခုပေါ်လာတယ်မျက်စိအာယုံကရုပ်ကိုမြင်အောင်ကြည့်ပြီးတော့အာယုံနဲ့ကြည့်ပြီးတော့အော်မြင်တာယူပဲခန္ဓာခံစားနေတာဝေဒနာခန္ဓာနားတဲ့ကြိုက်တဲ့ထုံတယ်လို့သင်ညာပေးနေတာကသင်ရဲ့ခန္ဓာနာရာကြီးအယူမှားပြီးတော့သွဲလန့်ပြီးတော့မခံစားခြင်းနဲ့စိတ်ကဖြစ်သွားတာကဒိဋ္ဌိရောဒိဋ္ဌိခန္ဓာရဲ့ ဒေါသခန္ဓာရဲ့ဖြစ်နေပါလားဩပညာလိမ့်နိုင်ခံနေရလို့မခံစားခြင်းနဲ့စိတ်တွေဖြစ်နေပါလားယုတ်ကတော့သူသဘောနာငါတော့သူသဘောယုတ်ဓမ္မနန္ဒမသူသဘောသူဆောင်နေတဲ့ယုံနာပါလားဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်သာရှိပါလားမြင်တာကအတုပသဘောပါလားလို့အဲ့ဒီလိုရှုလိုက်ခန္ဓာ၅ပါးကိုရှု ဉာဏ်ကြီးတဲ့ပုဂ္ဂိုလ်များခန္ဓာ၅ပါးကိုရှုတယ်အဲအဲ့တော့ကိုအတိတ်ကအနိစ္စလက္ခဏာရှုလာတဲ့ပုဂ္ဂိုလ်အနိစ္စမြင်လာမယ်ဒုက္ခလက္ခဏာရှုလာတဲ့ပုဂ္ဂိုလ်ဒုက္ခမြင်လာမယ်အနတ္တလက္ခဏာရှုလာတဲ့ပုဂ္ဂိုလ်အနတ္တမြင်မယ်အလုဘရှုလာတဲ့ပုဂ္ဂိုလ်အလုဘထင်လာမရဏရှုလာတဲ့ပုဂ္ဂိုလ်ရုပ်ပြည့်ကြီးတွေမြင်လာအဲ့ဒီလိုကိုယ်ကမ္မထာနဲ့ကိုယ်ပဲနာတလက်ထဲနဲ့ဆေးဖို့လို့ကတော့မရဘူး အဲတရားယောဂီကပုဂ္ဂိုလ်အလိုက်ဇလိုက်အလိုက်ယောဂီအလိုက်ဒုက္ခပရိပဒါဒုက္ခပရိပဒါအဲဒီတိုက်ပြရပါတဲ့အဲ့ဒီတော့ကိုမြင်တဲ့တရားဟာကိုတရားပါပဲကိုသိတဲ့ဟာကိုတရားပါပဲအဲ့တော့ကိုမြင်တာအစင်မြင်လာရင်ဘယ်လိုမြင်လားအစင်ကြီးဗဟိတမှာမြင်နေတယ်တဲ့အစ္ဆတမမြင်ဘူးတဲ့မသိဘူးတဲ့ဗဟိတမှာမြင်လာလို့ရှိရင်ဒုက္ခပရိပဒါခန္ဓာကိုယ်ထဲကမြင်လာလို့ဝေဒနာတွေတင်းကြမြင်လာရင်ဒုက္ခပရိပဒ အဲ့ဒီတော့ဒုက္ခပရိပဒါဒုက္ခပရိပဒါပုံကိုယ်တွေအပြည့်ရှိကြပါတယ်ဗဟိတမြင်တာလည်းတရားပါပဲတချို့ကတော့ဗဟိတမြင်လို့တရားမဟုတ်ဘူးလို့ဒီလိုပြောလို့ပြောတာရှိပါတယ်ဘုရားရှင်ကိုတော်မြတ်ကြီးကတော့မြင်တာအကုန်တရားတဲ့မြင်တာလည်းအစဉ်ပရမကြားတာလည်းအတန်ပရမတဲ့နာနာလည်းအနံပရမစားတာလည်းရတာပရမထိတာလည်းအတွေ့ပရမသိတာလည်းဓမ္မပရမတဲ့ မြင်တာလည်းတရားကြားတာလည်းတရားနားတာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားအကုန်တရားကြီးပဲအဲ့တော့တရားဓမ္မများမြင်လိုက်တဲ့ဥစ္စာလည်းမြင်ပြီးပြည့်ရတာပဲခံစားတာကလည်းခံစားပြီးပြည့်ရတာပဲပြစ်ထာနဲ့ပြက်ထာနဲ့ဒါပဲရှိယုံနာသဘာဝပဲရှိအဲ့ဒီတော့တရားဓမ္မများခန္ဓာမှာ ဗဟိတမြင်မြန်တော့လဲစိမ့်နာကလည်းစိမ့်တဲ့သဘောတရားလေးပဲရှိတယ်ပရမသဘောလေးကင်ပြလို့မရဘူးစိမ့်တယ်လို့ကင်ပြလို့လည်းမရဘူးစိမ့်တယ်လို့သိတဲ့သဘောတရားလေးသဘောတရားလေးကသဘောပေါက်သွားရင်ပရမပဲစိမ့်တယ်လို့သင်ညာပေးလိုက်ရင်ပြဉ္ညာဖြစ်သွားတယ်ကြိုက်ခန္ဓာကိုယ်ကဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါလဲခံစားစေတတ်တဲ့သဘောတရားလေးကိုရှုသွားနားရကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်လို့သင်ညာမပေးနဲ့ သင်ညာပေးလိုက်တဲ့တပြိုင်နက်တည်းပညာတွေဖြစ်ကုန်ပြီဥပါဒံခန္ဓာတွေဖြစ်ကုန်ပြီအဲ့ဒီတော့ဘာပဲပေါက်ပြန်ပေါက်ပြန်သင်ညာလော့ရှုအခုကတည်းကသင်ညာလော့မှဒလစင်ကြီးသင်ညာလော့တော့မှာပေါ့အခုကတည်းကသင်ညာမလွတ်လို့ရှိရင်နာရနာရကြိုက်တယ်ကြိုက်တယ်ဆိုလို့ရှိရင်ဘယ်သင်ညာကြီးအဝိဇ္ဇာသင်ညာအဝိဇ္ဇာသင်ညာပဲတော့အဝိဇ္ဇာအသိပဲသိတယ်ပညာမဖြစ်နိုင်ဘူးအဲ့ဒီတော့သင်ညာမပေးနဲ့ဝေဒနာတစ်ခုပေါ်လာရင်အော် ထောက်ပြန်နေတဲ့သဘောပါလားနာကခံစားနေပါလားလို့အဲ့ဒါမဲ့ရသစ္စာပွားလိုက်တာဒါကြောင့်မလို့ပွားရမယ်လို့ဘုရားဟောတယ်ဘယ်လိုပွားရအမှန်ပွားများတဲ့ပွားမှုတရေတင်မဲ့ကသစ္စာပင်ပေါ်မှုယုံနာတင်ဒုက္ခသစ္စာပင်ပယ်မှုလောဘတင်သမှုတရားသစ္စာပင်ချုပ်မှုတဏှာတင်និရောဓသစ္စာပင်အဲ့ဒီဝေဒနာဘဝတဏှာချုပ်ဖို့အရေးကြီးတယ် အဲ့ဒီတော့အရေးကြီးတာကဘာလဲတဲ့ဝိဇ္ဇာသင်ညာအဝိဇ္ဇာသင်ညာတဲ့ဝိဇ္ဇာသင်ညာနဲ့ရှုွားရင်ဝိဇ္ဇာညာသစ္စာလေးပါရအဝိဇ္ဇာသင်ညာရှုလိုက်ပြီဆိုရင်အဝိဇ္ဇာပဲသိမယ်အတ္တပဲသိမယ်အဲ့ဒီတော့အဝိဇ္ဇာသင်ညာဝိဇ္ဇာသင်ညာဒီနှလားမရှိပါတဲ့သမုဒိသစ္စာပရမသစ္စာနည်းနည်းအဲ့ဒီတော့ခန္ဓာကိုယ်ကဖောက်ပြန်လာတဲ့ယုံနာကို ဝိဇ္ဇာပညာနဲ့ရှုလိုက်လို့ရှိရင်ဥပါဒံခန္ဓာချုပ်ပါတယ်။အော်ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာရုပ်ပါလားတထထိဖြစ်ပြီးတထထိပြက်ပါလားဆိုတာအဲ့ဒါဝိဇ္ဇာပညာပါပဲ။အဲ့ဒီလိုရှုလိုက်တာကဝေဒနာဘောကိုတဏှာမဖြစ်ပါဘူး။ဝေဒနာဘောကိုဥပါဒံမဖြစ်ပါဘူး။နာရနာရလို့ဒီလိုရှုလိုက်လို့ရှိရင်ဝေဒနာပေါ်မှာဥပါဒခန္ဓာဖြစ်သွားပါပြီ။ဒေါသစိတ်တွေ လောဘစိတ်တွေမောဟစိတ်တွေဖြစ်ကုန်ပါပြီအဲ့ဒီတော့ဝေဒနာတစ်ခုပေါ်လာရင်ဖောက်ပြန်နေတဲ့သဘောပါလားလို့ဒီလိုရှုလိုက်ပါခံစားနေခံစားစေတတ်တဲ့သဘောတရားပါလားခံစားစေတတ်တာကအကြောင်းဖောက်ပြန်စေတတ်တာကအကျိုးတော့နာယုတ်ပါလားလို့ဒီလိုရှုလိုက်ပါဒီနာယုတ်ကလည်းတထထိဖြစ်ပြီးတထထိပြတ်ပါလားလို့ပြစ်ထာနဲ့ပြစ်ထာနဲ့အတိလေးဆုံးအောင်လိုက်လိုက်ကြပါ ဒါအမှားပေးနေတာနော်တခါတည်းကိုဥပါဒံခန္ဓာလွတ်အောင်လို့ပေးနေတာအပယ်လွတ်အောင်ပေးနေတဲ့စိတ်အဲ့ဒီဒီလိုစိတ်တွေပေးရင်ဒီလိုအမှန်ရှုသွားရင်အမှန်ရလိမ့်မယ်တရားတွေကိုသဘောတွေပေါက်လိမ့်မယ်တလောကလုံးထိုးထွင်းပြီးတော့ဝိဇာဉာဏ်တွေရလာလိမ့်မယ်တလုံးဝိဇာဉာဏ်ပေါ်ရင်တလောကလုံးကိုသိတယ်ထိုးထွင်းပြီးတော့အဲအဲ့တော့စ조사ပြီးတော့ဒကာဒကာမများဘာပဲပေါ်ပေါ်တရားယူပါပဲ တရားကြီးဆိုတချို့တလေကပြောနေပြောတာရှိကြပါတယ်ဗဟိတဆိုတာကွာတရားမှမဟုတ်ပဲပညာကြီးပါလို့ခန္ဓာကဝေဒနာမှသာလေတရားလို့ဒီလိုဆိုတာဝေဒနာရှုလို့နိဗ္ဗာန်မရဘူးဝေဒနာနာရာကြီးရှုလို့နိဗ္ဗာန်မရယုံနာကိုရှုမှနိဗ္ဗာန်ရအဲ့တော့ဝေဒနာတစ်ခုပေါ်လာရင်ခံစားစေတတ်တဲ့သဘောကိုရှုမှနိဗ္ဗာန်ရမယ် ဗဟိတမြင်ရင်ဖောက်ပြန်တဲ့သဘောရုပ်ကိုရှုသွားရင်ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောအကြောင်းကိုရှုသွားမှအကျိုးယုံအကျိုးဒုက္ခဆိုတာချုပ်သွားမယ်အကြောင်းသလိုက်မှအကျိုးမဖြစ်မယ်အဲ့တော့အကျိုးကိုမရှုနဲ့အကြောင်းကိုရှုရမယ်ဗဟိတမြင်ရင်ရုပ်ကိုရှုရမယ်အစ္စတတ္ထအထာဏပြင်လာရင်ခံစားစေတတ်တဲ့နာမ်ကိုရှုရမယ် ma ma ma ma a a a a a saahụka ကြိုးစားပြီးတော့တရားတော်မှာများကြိုးစားကြဒီသာသနာကြီးနဲ့မိတဲ့အချိန်ကအဲသရာစိတ်တင်ကြရှင်းစိတ်ကတော်ရင်နောက်စိတ်ကတွန်းတင်အယိုးကြည်ကြည်အေးခန်းခန်းပြက်ချင်လဲပြက်ရောဆိုတဲ့ဒီစိတ်ကိုထားကြအဲရှင်းစိတ်နဲ့နောက်စိတ်သေဟာနိဆက်ဆက်ဒီစိတ်နဲ့စိတ်လာမှာအခုကတည်းကအလေးကျင့်လောက်ကြရှင်းစိတ်ကလေးကတော်ခြင်းနောက်စိတ်ကလေးကတွန်းသိခြင်းနဲ့သိရောဆိုတာမသိနိုင်ဘူးအဲ ဘိုင်စကုတ်တွေတော့ဗျာ3နာရီ4နာရီထိုင်ကြည့်တယ်အဲဘိုင်စကုတ်တွေ3နာရီ4နာရီထိုင်ကြည့်တယ်ထိုင်ကြည့်နိုင်သေးတာပဲတရားလေးကြတော့ဒီရုပ်ဝေဒနာနိုင်နေလားငါလားကိုတခါတည်းကိုနေအောင်တိုက်ပြကိုမမဟုတ်ပဲပဲငါမမရှိပဲငါရှိလို့ရှိရင်ငါခံရလိမ့်မယ်ငါမရှိတာကိုအရှိမထင်ကြနဲ့ငါဆိုတာမရှိဘူးနာလူကြိုက်လူထုံလူကျင်လူအောက်လူမရှိဘူး ပေါက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်သာရှိတယ်အဲတော့ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်သာရှိတာနာလူကြိုက်သူထုံသူဆိုတာအတ္တမရှိတာကိုအရှိမထင်ကြနဲ့အဲခန္ဓာကိုယ်ကဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောဒါပဲရှိပါ နာတာကြိုက်တယ်လို့ထုံတယ်လို့ဒီလိုများသွားမရှုလိုက်ကြဘူးအဲ့ဒီလိုရှုလိုက်ရင်နာတာရှုရင်ပိုနာလာလိမ့်မယ်ကြိုက်တာရှုရင်ပိုကြိုက်လာလိမ့်မယ်အောင်နာရှုရင်ပိုအောင်လာလိမ့်မယ်အဲအေးတာရှုရင်ပိုအေးလာလိမ့်မယ်ကြက်တာရှုရင်ပိုကြက်လာလိမ့်မယ်ဥပဒါကိုစိတ္တသာဖန်ဆင်းထားတဲ့ယုတ်နာတယ်ဆိုလို့နာတာကြိုက်တယ်ဆိုလို့ကြိုက်တာထုံတယ်ဆိုလို့ထုံတာအောင့်တယ်ဆိုလို့အောင့်တာ ကြက်တယ်ဆိုလို့ကြက်တာပူတယ်ဆိုလို့ပူတာအေးတယ်ဆိုလို့အေးတာဥပါဒါကိုစိတ်တစားဖန်ဆင်းထားတဲ့ရုပ်ကိုငါမမဟုတ်ပဲဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်ပဲရှိတာပဲတထတိဖြစ်တထတိပြည့်နေတဲ့သဘောတရားကဖြစ်တာပြစ်တာပဲရှိတယ်သဘောတရားပဲဆိုတော့ဟောငါလွတ်သွားငါမရှိတော့ဘူးဟောဒိဋ္ဌိပြုတ်သွားတယ်အဲအခုတော့ပုံကိုယ်တွေငါကြီးဖြစ်နေတော့ငါမခံနိုင်ဘူး ငါဆိုတော့မခံနိုင်တော့ဘူးနားလိုက်တာဆိုတော့မခံနိုင်တော့ဘူးပြင်လိုက်ရောယူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာတဲ့တရားထိုင်တဲ့ယောဂီပုဂ္ဂိုလ်ရဲ့မြင်တဲ့အပေါ်မှာယူပခန္ဓာပရမတ္ထသဘာဝယုတ်တွေဖောက်ပြန်လာတော့မဟာဗုဒ္ဓကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါကျတော့နာငါသွားပြီးတော့ဝေဒနာခံစားလိုက်ပြီး ဝေဒနာခံစားလိုက်တော့နာလိုက်တာလို့သင်ညာကပြေးလိုက်ပြီးနာလိုက်တယ်လို့သင်ညာပြေးလိုက်တဲ့တစ်ပြိုင်နက်တည်းတခါတည်းပြုတ်ပြင်ပြေးလိုက်ပြီးသင်္ခါရကပြင်လိုက်ပြီးဝေကလာပြီးတော့ပြစ်တာပြစ်တာအစအလေအဆုံးသိနိုင်သောသင်္ခါရကပြုတ်ပြင်ပြေးလိုက်ပြီးသင်္ခါရကပြုတ်ပြင်ပြေးလိုက်တော့ပြစ်တာပြစ်တာအစအလေအဆုံးရုပ်ဝေဒနာအစအလေအဆုံးမသိနိုင်ဘူးပြုတ်ပြင်ပြေးလိုက်တာကိုသင်ညာလိန်တိုင်း သင်္ခါရကပြုတ်ပြင်းကြီးပဲနားတယ်ဆိုလို့တခါတည်းကိုပြုတ်ပြင်းပေးလိုက်တာအဲကြိုက်တယ်ဆိုလို့ရှိရင်သင်ညာပေးလိုက်ရင်ပြုတ်ပြင်းပေးလိုက်တာပဲသင်္ခါရကအဲ့ဒီတော့သင်ညာမပေးကြနဲ့သင်ညာပေးလိုက်လို့ရှိရင်သင်္ခါရကပြုတ်ပြင်းပေးလိုက်လိမ့်မယ်အဲ့ဒီတော့ဝိညာဏံကလေးတော့ခံစားပြီးပြက်တာပဲနာယုတ်ပဲရှိတယ်ခံစားစေတတ်တာသဘောဖောက်ပြန်စေတတ်တာကယုတ်ခံစားစေတတ်တာကနာနာယုတ်သာရှိတယ်နဲ့ သင်ညာမလိမ့်စေနဲ့သင်ညာမပေးနဲ့သင်ညာပေးလိုက်လို့ရှိရင်သင်္ခါရကပြုပြင်ပေးမှာကြီးပဲမခံနိုင်တဲ့စိတ်တွေဖြစ်လိမ့်မယ်လောဘစိတ်ဒေါသစိတ်မောဟစိတ်တွေဒီစိတ်တွေဖြစ်ကုန်လိမ့်မယ်သင်္ခါရဖြစ်ကုန်ပြီဖြစ်လိုက်ပြက်လိုက်တဲ့ဝိတ္တဝိစာတွေဖြစ်ကုန်ပြီအဲ့ဒီစိတ်တွေကအပေသေးပါသွားမဲ့စိတ်တွေအဲ့ဒီတော့ဘာပဲဖောက်ပြန်ဖောက်ပြန်အော်ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်ပဲရှိပါလားလို့ဒီစိတ်ကိုထားဒီစိတ်ကိုလိုက်သွားပြီးခံစားစေတတ်တာ အစအလေအဆုံးကိုလိုက်သွားပြီဆိုရင်အသိဆုံးသွားပြီဘုရားကဟောထားတာအသိဆုံးဖို့အရေးကြီးတယ်တဲ့အသိဆုံးတာပါလေတဲ့ဖောက်ပြန်တဲ့ရုပ်ကခံစားတတ်တဲ့နာရဲ့ခံစားစေတတ်တဲ့ဟာလေးကိုအစအဆုံးလိုက်တယ်ဆုံးသွားရောဗျအဲ့ဒါဆုံးတယ်လို့ခေါ်တယ်အဆုံးကိုခေါ်တယ်ဒုက္ခရှိရင်ဒုက္ခလို့ခေါ်တယ်အဲ့ဒီတော့နာယုံနှစ်ပါးတထတိဖြစ်ပြီးတထတိချုပ်သွားတဲ့သဘောကိုသိရတင်းတာပေါ်တော့တင်းတယ်လို့ခံစားတတ်တဲ့နာ တင်းနာလည်းပြက်လဲသွားရောတင်းနေလို့ခံစားတတ်တဲ့နာမရှိဘူးအဲ့ဒါနာယုတ်နှစ်ပါးတစ်ထပ်ပြီးဖြစ်ပြီးတစ်ထပ်ချုပ်တယ်လို့ခေါ်တယ်ဖောက်ပြန်တဲ့ယုတ်ရဲ့ခံစားတတ်တဲ့နာရဲ့အဲ့ဒီနာယုတ်ချုပ်တာအဲခန္ဓာကိုရှာတော့ပရမတ္ထသဘာဝယုတ်သဘာဝနာချုပ်တယ်ခေါ်တာအဲ့ဒါအဲ့ဒီလိုသိရမှာအော်နာယုတ်နှစ်ပါးတစ်ထပ်ပြီးဖြစ်တစ်ထပ်ပြီးချုပ်ပါလားလို့တော့တချို့ကတော့မေ့နေတဲ့ဥစ္စာအဲ့ဒါမဲ့လို့လို့ဖို့လို့လို့တယ်အဲ့ဒါမောဟချုပ်ကြီးပညာချုပ်ကြီးမဲ့မဟုတ်ဘူးဘာမှလည်းမဟုတ်ဘူးသမာဓိချုပ်ခေါ်တယ် မဲ့နေတဲ့ဥစ္စာကိုမဲ့ဆိုတာကကပါတဲ့ကိလေသာသတ်တာရာဂစိတ်ဒေါသစိတ်မောဟစိတ်တွေဒီကိလေသာတွေသတ်တာမဲ့ပညာဆိုတာပါတဲ့ကိလေသာကိုမဲ့ကသတ်ပြစ်တာဝိဇာညာမဲ့နေတာကမောဟအဲ့ဒီတော့မဲ့များတော့မနေကြနဲ့ဗျာတချို့မဲ့တာတွေကပေါ်လို့လို့သေဂာနိဆယ်ဆက်ကြတရားတော်မှာများနတ်ပြည်သွားရင်အသိနဲ့သွားမှာဇမား20သွားရင်အသိနဲ့သွားမှာနိဗ္ဗာန်သွားရင်အသိနဲ့သွားမှာ မေ့သွားလို့ရှိရင်တော့မောဟအပယ်သွားမယ်အဲဒီတော့ပုံကိုယ်တိုင်းပုံကိုယ်တိုင်းကမေ့ချုပ်နေတဲ့ဥစ္စာကိုမဲ့လို့လို့ပို့လို့လို့ထင်းနေတယ်အဲဒီတော့ကိလေသာဆိုတာကိလေသာချုပ်ဖို့အရေးကြီးတယ်မဲ့သက်တယ်မဲ့သက်တယ်ဆိုတာဝေဒနာပေါ်မှာသိညာလို့အောင်ကိလေသာသပြစ်တာအဲဒီတော့ကြိုးစားပြီးတော့အရေးကြီးဆုံးချက်ကဘာလဲယုံနာကိုသဘာဝလက္ခဏာကွဲအောင်ရှုဖောက်ပြန်တဲ့သဘောကလည်းသတ်သား ဒုက္ခဒုက္ခနှစ်ပါးခံစားတတ်တဲ့နာငါလည်းသတ်သာမြင်နေတဲ့သဘောကြီးကလည်းသတ်သာမြင်နေတဲ့အတုပါယုတ်ကြီးကလည်းသတ်သာအဲ့ဒီလိုအပိုင်းပြကွဲသွားအောင်ရှုလိုက်ကြကွဲသွားလိမ့်မယ်အဲ့ဒီလိုကွဲသွားပြီဆိုယုံနာကွဲပါပြီဗျာနာယုတ်ကိုလည်းသိမယ်ယုံနာကိုလည်းသိမယ်အဲ့ဒီတော့နာယုတ်ဆိုတာဘယ်ယုတ်နဲ့ဘယ်နာလဲယုတ်နာဆိုတာဘယ်လိုဘယ်ယုတ်နဲ့ဘယ်နာလဲဆိုတာအဲ့ဒါဝိပဿနာယောဂီနာယုတ်ကွဲတယ်ဆိုမေးမှာဗျာနာယုတ်ကဘယ်ဟာလဲ ယုံနာကဘယ်ဟာလဲဆိုတာအဲ့လိုမေးမှာယုံနာခေါ်တာကယုံအကြောင်းနာအကျိုးနာယုံဆိုတာကနာအကြောင်းယုံအကျိုးအဲပရမတ္ထသဘာဝယုံနဲ့သဘာဝနာဆိုတာကနာအကြောင်းယုံအကျိုးခေါ်တယ်ဗဟိတမြင်ပြီးတော့အသိကိုမြင်ပြီးမှသိလိုက်တဲ့ဥစ္စာကယုံအကြောင်းနာအကျိုးခေါ်တယ်အဲ့ဒါကယုံနာခေါ်တယ်ဖောက်ပြန်တဲ့ယုတ်ကခံစားတတ်တဲ့နာကနာယုတ်ခေါ်တယ်အဲ့ဒီလိုယုံနာသဘာဝကိုသေချာအပိုင်းပြကွဲတော့မှပြဉ္ညာပရမကွဲတယ် ဒီလိုမှမကွဲပဲနဲ့မြင်တာရုပ်သိတာနာလို့ဒီလိုပြောလို့မရဘူးသေသေးချာချာကိုနာရုပ်ရုပ်နာကိုကွဲသွားမှာအဲ့ဒီလိုကွဲသွားပြီဆိုရင်ငါသိရင်သပိတ်မသွန်းနဲ့လို့မှားထားခဲ့နိုင်ပြီငါလွတ်သွားပြီကြာကာလရသွားပြီသေကဏိဆက်ဆက်ဒီကြာကာလပဲသိရောက်ပြီယုံနာနဲ့ကွဲသွားပြီဒါကြောင့်ဘုရားရှင်ကိုရောမြတ်ယုံနာမြင်ဖို့အရေးကြီးတယ်ယုံနာကွဲဖို့အရေးကြီးတယ်ဒီလိုဟောတာအဲ့ဒီတော့ယုံနာကွဲအောင်ရှုဖောက်ပြန်နေတဲ့ယုတ်ကသတ်သတ် ခံစားနေတဲ့ဒုက္ခဒုက္ခနှစ်ပါးခံစားနေတဲ့နာငလည်းသသမြင်နေတဲ့အတုပယုံကြည်ကသသဩသူသဘောသူဆောင်နေတဲ့ယုတ်ဓမ္မနန္ဓမပါလားအတုပယုံကြည်ကလည်းသူသဘောသူဆောင်ဒီအတုပယုံကြည်ကဘာမှသိတတ်တဲ့တရားမရှိပါလားဒါကြီးဟာဝေဒနာတွေရှိနေသေးလို့တင်းတဲ့သဘောတွေတောင်းတဲ့သဘောတွေထုံတဲ့သဘောတွေအောင့်တဲ့သဘောတွေကြိုက်တဲ့သဘောတွေကြက်လာတဲ့သဘောတွေပူတဲ့သဘောတွေအေးတဲ့သဘောတွေလှုပ်တဲ့သဘောတွန်းတဲ့သဘောကန်တဲ့သဘောတွေခံစားစေတတ်တဲ့နာ အဲ့ဒီနာယုတ်ဖောက်ပြန်တဲ့သဘောခံစားတတ်တဲ့နာဒီနာယုတ်ရှိနေသေးလို့ဒီအတုပတရားကြီးကမပုတ်သေးပါလားဒီအတုပယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိပါလားယုတ်ဆိုတာဘာမှသိတတ်တဲ့တရားမရှိဘူးနာဆိုတာခံစားစေတတ်တဲ့သဘောတရားပဲရှိပါလားအဲ့ဒီလိုအတုပဆိုတဲ့အတုပယုတ်ကြီးကိုယုတ်ကြီးမှသိရမယ်အဲ့တော့ ဖြစ်တာရှိရင်မဖြစ်တဲ့သဘောဟာဒါကိုဆိုတဲ့ဥစ္စာနိဗ္ဗာန်ကိုမြင်လာပါလိမ့်မယ်ပူတာရှိရင်မပူတဲ့သဘောကိုတွေးပါလိမ့်မယ်ပူတာရှိရင်မပူတဲ့နေရာရှိမယ်လို့ဆိုတဲ့ဥစ္စာညာနဲ့မှမြင်လာပါလိမ့်မယ်ခန္ဓာကိုရှာကြည့်လိုက်လို့ရှိရင်ပူတာရှိရင်မပူတဲ့နေရာလေးတွေးပါလိမ့်မယ်ကြိုက်တာရှိရင်မကြိုက်တဲ့သဘောတရားလေးတွေးပါလိမ့်မယ်ထုံတာရှိရင်မထုံတဲ့သဘောတရားလေးတွေးပါလိမ့်မယ် အောင့်တာရှိရင်မအောင့်တဲ့သဘောတရားလေးတွေးပါလိမ့်မယ်ကြက်တာရှိရင်မကြက်တဲ့သဘောတရားလေးတွေးပါလိမ့်မယ်ပူတာရှိရင်မပူတဲ့သဘောတရားတွေးပါလိမ့်မယ်အေးတာရှိရင်မအေးတဲ့သဘောတရားတွေးပါလိမ့်မယ်လှုပ်တာရှိရင်မလှုပ်တဲ့သဘောတရားတွေးပါလိမ့်မယ်ခန္ဓာထဲမှာဒုက္ခနဲ့ဒုက္ခဖြစ်တာနဲ့မဖြစ်တာနဲ့အဲခန္ဓာထဲမှာရှားတယ်နိဗ္ဗာန်ဆိုတာအပြည့်ရှားမှာမဟုတ်ပါဘူးနိဗ္ဗာန်ခန္ဓာထဲကိုရှားလိုက်လို့ရှိရင် ဒုက္ခသုခဒီနှစ်ပါးကိုတွေးပါလိမ့်မယ်ဖြစ်တာနဲ့မဖြစ်တာနဲ့တွေးပါလိမ့်မယ်အဲ့ဒီလိုသဘောပေါက်သွားရင်တလောကလုံးဝိဇ္ဇာညာသစ္စာလေးပါမြင်လာပါလိမ့်မယ်အကြောင်းတွေအကျိုးတွေမြင်လာပါလိမ့်မယ်အဲ့ဒီလိုသဘောပေါက်ဖို့အရေးကြီးပါတယ်တရားဓမ္မများစူးစမ်းကြပါအဲကျင့်ညာအထုတ်တဲ့ယောဂီတွေဟာအခုကျင့်တဲ့ယောဂီတွေဟာအရိယာလောင်းကြီးတွေပါအဲသောတာပန်လောင်းကြီးတွေသရဂံလောင်းကြီးတွေအနာဂံလောင်းကြီးတွေအဲယဟနာလောင်းကြီးတွေအဲ့ဒါကပြည့်ညတ်ပြောတာ သစ္စာလေးပါးရဖို့အရေးကြီးတယ်အဲဒီတော့ကြိုးစားပြီးတော့ရှင်းစိတ်ကတော်ကျင်လာရင်နောက်စိတ်ကတွန်းတယ်ရုပ်ဝေဒနာအစအလေအဆုံးကိုမကုံဆုံးမင်းနဲ့မထပါနဲ့ကုံဆုံးမှထပါတထိုင်နဲ့လွတ်ထွက်သွားအောင်ကြိုးစားပါရှင်းစိတ်နဲ့နောက်စိတ်တွန်းပါရုပ်ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားပြင်းပြင်းလေးရှူသွားတော့ဝေဒနာပေါ်မှာသင်ညာမပေးနိုင်တော့ဘူး ဝေဒနာကိုဥပါဒမဖြစ်နိုင်ဘူးသမာဓိဥဆောင်သွားအဲမျက်စိကလည်းခန္ဓာကိုယ်ကြည့်ရာစိတ်တင်ရှင်းစိတ်နဲ့နောက်စိတ်တွန်းအဲရှင်းစိတ်ကလေးကတော်ခြင်းရင်တော်ခြင်းနဲ့စိတ်တွေဖြစ်လာမယ်မခံခြင်းမခံစားခြင်းနဲ့စိတ်တွေဖြစ်လာလိမ့်မယ်နားလိုက်တယ်ဆိုတော့လောဘစိတ်တွေဖြစ်လာလိမ့်မယ်အဲ လောဘစိတ်တွေဒေါသစိတ်တွေမောဟစိတ်တွေဖြစ်တာလိုက်တယ်ဆိုတော့လောဘစိတ်တွေဖြစ်လာလိမ့်အဲလောဘစိတ်တွေဒေါသစိတ်တွေမောဟစိတ်တွေဖြစ်လာလိမ့်အဲ့ဒီစိတ်တွေဖြစ်လာပြီဆိုရင်ရှင်းစိတ်ကမခံရင်တဲ့စိတ်ဖြစ်ပေါ်လာလို့ရှိရင်ဒေါသစိတ်ဖြစ်ပြီအဲ့ဒီဒေါသစိတ်ဖြစ်လာပြီဆိုရင်နောက်စိတ်ကလေးကတွန်းတယ်နာတယ်ဆိုတဲ့စိတ်ဟာနာတယ်ဆိုတာမရှိပါလား ဖောက်ပြန်တဲ့သဘောခံစားနေတဲ့သဘောနာယုတ်တာရှိတယ်နာတယ်ဆိုတာတင်ညာလိန်ထားပါလားနာတယ်ဆိုလို့နားနေရပါလားကြိုက်တယ်ဆိုလို့ကြိုက်ရပါလားရုပ်ကတော့ဖောက်ပြန်တဲ့သဘောနာကတော့ခံစားတတ်တဲ့သဘောနာယုတ်တာရှိပါလားလို့အဲ့ဒီလိုရှုလိုက်ကြရှင်းစိတ်ကနာတယ်ဆိုတဲ့စိတ်ကအဝိဇ္ဇာစိတ်အဲ့ဒီစိတ်ကအပယ်သွားမယ်နာလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာလို့ဒီလိုသတ်မှတ်တဲ့စိတ်ကအပယ်သွားမယ် နာမမဟုတ်ပဲယုတ်ကဖောက်ပြန်တယ်နာနာဝေဒနာခံစားတယ်နာယုတ်သာရှိတာပဲလို့အဲ့ဒီလိုအဲ့ဒီလိုရှုလိုက်တဲ့စိတ်ကအမှန်ရှုလိုက်တဲ့စိတ်အမှန်ကိုရှုလိုက်တာကဝိဇ္ဇာအမှန်မြင်လိုက်တာကဝိဇ္ဇာဝိဇ္ဇာညာနေတော့အဲ့တော့အမှန်သိဖို့အရေးကြီးတယ်အမှန်သိရမှာကယုံနာယုံနာမြင်မှသစ္စာမြင်မယ်ယုံနာမမြင်မဲနဲ့ငါမြင်လိုက်လို့ရှိရင်ဒိဋ္ဌိအပေသွားမယ် ယုံနာမြင်ရမှာဘယ်လိုမြင်ရမလဲဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုံတထတိဖြစ်ပြီးတထတိပြက်တဲ့သဘောဒီလိုမြင်ရမယ်အဲ့ဒီလိုမြင်ပြီဆိုလို့ရှိရင်အမှန်မြင်ပြီအမှန်မြင်မှအမှန်သိမှာအမှန်မမြင်အမှန်မသိလို့နာရာကြီးသိလို့ရှိရင်အဝိဇ္ဇာသိကြီးရရှိသေးတယ်။ကိဋ္ဌာကြီးသိလို့ရှိရင်အဝိဇ္ဇာသိပဲ။အဲ့ဒီအသိကဘာလဲဒိဋ္ဌိအသိပဲ။ဒိဋ္ဌိအမြင်ဒိဋ္ဌိအသိ။ အဲ့ဒီလိုမြင်တဲ့အမြင်အဲ့ဒီစိတ်မျိုးကိုဖြစ်လာပြီဆိုရင်နောက်စိတ်ကလေးကတွန့်တင်လိုက်ရှင်းစိတ်ကတော်ရင်လာတဲ့စိတ်ကအဝိဇ္ဇာနောက်ကတွန့်တင်လိုက်တဲ့စိတ်ကဘာလဲတော့ဝိဇ္ဇာရှင်းစိတ်ကအဝိဇ္ဇာစိတ်နောက်ကဝိဇ္ဇာစိတ်ဟောဒီနဲ့စိတ်သွားမယ်အဲ့တော့ရှင်းစိတ်ကဖြစ်ပြက်နောက်ကမဲ့ဆိုတာပေါ့ဗျာဥပမာကတော့ရှင်းစိတ်ကနားလိုက်တာကလိုက်တာလို့ဒီလိုဖြစ်ပြက်သွားတယ် နောက်ကနေပြီးတော့ဝိဇ္ဇာစိတ်ကပါလဲတဲ့မက်ကတပ်ပလိုက်နာတယ်ကြိုက်တယ်မရှိဘူးကွာဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်တာရှိတယ်လို့အဲ့ဒီလိုရှုလိုက်တာကမက်ကသားတယ်ခေါ်တယ်အဲ့ဒါမက်သားလိုက်ပြီရှင်းစိတ်ကအဝိဇ္ဇာစိတ်ကိုနောက်ကဝိဇ္ဇာစိတ်ကသတ်ပလိုက်တာနာတယ်ကြိုက်တယ်ဆိုတာမဟုတ်ဘူးကွာဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်တာရှိတယ်ဖြစ်ပြီးပြက်တာသူသဘောသူဆောင်းနေတဲ့ယုတ်နာတင်းတာကလည်းတင်းတဲ့သဘောသူဆောင်းတာ တောင်းတာကလည်းတောင်းတဲ့သဘောသူဆောင်တယ်ထုံတာကလည်းထုံတဲ့သဘောသူဆောင်တယ်အောင့်တာကလည်းအောင့်တဲ့သဘောသူဆောင်တယ်ပူတာကလည်းပူတဲ့သဘောကြက်တာကလည်းကြက်တဲ့သဘောနာကလည်းဒုက္ခဒုက္ခခံစားတတ်တဲ့သဘောသူသဘောသူဆောင်တဲ့ယုတ်တဏ္ဍာကွာမဟုတ်ဘူးနာတယ်ကြိုက်တယ်ဆိုတဲ့ဥစ္စာမဟုတ်ဘူးအဲ့ဒါအမှားကြီးမရှိဘူးမရှိတာကိုအရှိမထင်နဲ့အော်ဝိဇ္ဇာကဒီလိုပေးဝိဇ္ဇာတင်ညာကဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်တာရှိတယ်ကွာအဲ့ဒီလိုဝိဇ္ဇာတင်ညာကအဲ့လိုပေးတယ် အဲ့ဒီလိုဝိဇ္ဇာတင်ညာပေးတာကຢာကစိတ်ဒေါသစိတ်မောဟစိတ်ဒိဋ္ဌိမဖြစ်ဘူးဝိဇ္ဇာညာရသွားမယ်နားလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာလို့ဆိုရင်အဲ့ဒါအဝိဇ္ဇာတင်ညာအဝိဇ္ဇာတင်ညာဆိုတော့ဗာလဲတဲ့ຢာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်နေဖြစ်တယ်အဲ့ဒါကအပယ်သွားမဲ့ခံနေဖြစ်ကုန်တယ်အဲ့ဒီတော့ကြိုးစားပြီးတော့ရှင်းစိတ်နဲ့နောက်စိတ်သာတွန်းရတရားဓမ္မများကြိုးစားပြီးတိုက်ကြအပယ်လေးပါလော့အောင်ဒီသာသနာကြီးကိုလော့အောင်ယုံကြ ဒီသာသနာမှမကြင့်မကြံမအားထုတ်တဲ့ယောဂီပုဂ္ဂိုလ်မှန်သမျှကတော့ပေဂာနိစေစေငါတတ်မှာကြီးပဲငါတတ်ပြီဆိုရင်ငါမရှိတာကိုအရှိထင်လိုက်ပြီဆိုငါခံကြရမယ်သာမှတ်တော့ငါမရှိတာကိုအရှိထင်တာကိုအဲဒီတော့ကြိုးစားပြီးတော့သာသနာကြီးမိပါလေသားနဲ့ဗျာငါမှမပြုတ်လို့ရှိရင်တော့ငါခံရမယ်သာတစ်ထစ်ကြမှတ်ကြအဲဒီတော့ငါလွတ်အောင်ရှုကြငါမရှိတာကိုအရှိမတင်နဲ့နာတယ်ကြိုက်တယ်ဆိုတာငါငါရှိလို့နာတာငါရှိလို့ကြိုက်တာ ငါရှိလို့ပူတာငါရှိလို့အေးတာငါမရှိရင်ပူသူမရှိအေးသူမရှိ ထုံသူမရှိရုံနဲ့နာနဲ့သာရှိဖြစ်ပြီးပြက်တဲ့သဘောတရားသာရှိဒါပဲရှိအဲ့ဒီတော့ငါရှိလို့မခံနိုင်တာငါရှိလို့တော်ကျင်တာငါရှိလို့ထကျင်တာငါမရှိဘူးဆိုရင်ရုပ်ဝေဒနာအစအလဲအဆုံးကိုအစွန်မြောင်ရှုမှာပဲငါမလို့ငါတော့သွားပြီအဲ့ဒီတော့စူးစမ်းပြီးတော့ရှင်းစိတ်ကလေးကတော်ကျင်ရင် နောက်စိတ်ကလေးကတွန့်တင်လိုက်ကြ ရှင်းစိတ်ကအဝိဇ္ဇာနောက်ကဝိဇ္ဇာအဲဒီစိတ်နဲ့စိတ်ပဲတိုက်ကြကြိုးစားကြသေးသေးချာချာပြားလက်ဆွဲပြပြီးတော့တခါတည်းကိုတထိုင်နဲ့နဲ့ကတခါတည်းပေါ်တာဝန်ကြီးတွေတီအောင်တထိုင်နဲ့နဲ့အပယ်လေးပါလွတ်အောင်ပြနေတာတကားတကမာများကလည်းကြိုးစားပြီးတော့လှုပ်ကြဗျာပြတဲ့ပုဂ္ဂိုလ်ဟာဒီမဲ့ဒီကနေ့ညမှာအရိယာကြီးဘယ်နှယောက်ရှိသွားပြီ အဲအပယ်လေးပါလွတ်သွားတာပယ်နှယောက်ဆိုတာသိရင်ရအောင်သရာသိကျင်မှာရှင်းစိတ်နဲ့နောက်စိတ်တော့မှာသရာသိကျင်သရာသိကျင်ရှင်းစိတ်နဲ့နောက်စိတ်ဝေဒနာကို တော်မသားလိုက်နဲ့ဝေဒနာကိုညှစ်ပြီးတော့မသားလိုက်နဲ့ဝေဒနာကိုဖိပြီးမသားလိုက်နဲ့ရုပ်ဝေဒနာကိုနိုင်လိုမင်းတဲ့မညှင်းဆဲနဲ့ဝေဒနာပေါ်လာရင်သူ့သဘောသူ့သဘောအတိုင်းလေးလိုက်သွားရင်သူ့သဘောအတိုင်းဆုံးသွားလိမ့်မယ်သူ့သဘောအတိုင်းဆုံးသွားရင်အနတ္တငါသဘောနဲ့လှုပ်ပြီးတော့ရုပ်ဝေဒနာကိုဖိပြီးမသားလိုက်နဲ့အတ္တဖြစ်သွားလိမ့်မယ်အတ္တကိလေသာနိယောဂဆိုတဲ့အကျင့်ဖြစ်သွားလိမ့်မယ်မညှင်းနဲ့စိတ်ကောင်းနဲ့မတွန်းလိုက်နဲ့ဖိမသားလိုက်နဲ့ ကိုသားလေးကိုသမီးလေးတော့ကဲသတ်ပြစ်သလားကဲယုံနာဖြစ်လာပြီဆိုရင်သတ်ပြစ်သလားအဲကိုသားလေးကိုသမီးလေးတော့ဗျာယူယူရရမွေးလိုက်တာလက်ဖက်ရည်အချိုးလေးတိုက်တယ်အဲချာမာဆိုလို့စောင်းလေးခြုံပေးတယ်ယူရရတာအဲအခုခန္ဓာကိုယ်ကယုံနာဖြစ်လာပြီဆိုလို့ရှိရင်ယူရပါသိပါသူသဘောလိုက်သွားပါသူသဘောအတိုင်းလေးလိုက်ပြီးတော့အစနဲ့အလယ်နဲ့အဆုံးလေးကိုလိုက်သွားပါညှစ်ပြီးတော့မတွန်းလိုက်နဲ့ဖိပြီးတော့မသလိုက်နဲ့ စိတ်စောနဲ့လည်းမတွန်းလိုက်နဲ့စိတ်စောနဲ့တွန်းလိုက်ပြီဆိုရုပ်ဝေဒနာနိုင်လုံးမင်းတဲ့ရှင်းဆက်လိုက်ပြီအဲ့တော့ဖိလည်းမသားနဲ့ညှစ်လည်းမသားနဲ့တွန်းလည်းမသားနဲ့ရုပ်ကသူ့သဘောနဲ့သူဖောက်ပြန်လာတာနာကလည်းသူ့သဘောနဲ့သူခံစားနေတာသူ့သဘောနဲ့သူဖောက်ပြန်တဲ့ရုပ်ကခံစားတတ်တဲ့နာရဲ့သူ့သဘောအတိုင်းလေးလိုက်သွားဆုံးသွားလိမ့်မယ်သူ့သဘောအတိုင်းလိုက်သွားရင်သူ့သဘောကိုတွေးလိမ့်မယ်ငါလှုပ်လိုက်ရင်ငါသဘောငါပဲတွေးမယ်အဲ့တော့ကြိုးစားပြီးတော့

နာမမရှိပဲနဲ့ဗျာဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်သာရှိတယ်ဆိုတော့ကြိုက်လို့မရှိတော့ဘူးဟောလွတ်သွားဥပါဒခန္ဓာချုပ်သွားဒိဋ္ဌိလည်းပြုတ်သွားအဲ့ဒီစိတ်နဲ့အဲ့ဒီစိတ်လိုက်ရအောင်အဲ့ဒီတော့ကြိုးစားပြီးတော့အဝိဇ္ဇာတင်ညာလာပေးဖို့အဝိဇ္ဇာတင်ညာလော့ရှုဝိဇ္ဇာတင်ညာပေးအမှားကိုမရှုလိုက်နဲ့အမှန်ကိုရှုရမှာအမှန်ရှုရမှာကယုံနာ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 မရောက်သေးလို့ရှိလို့ရှိရင်နာရာကြီးသိပြီးတော့မခံနိုင်တော့ပါဘူးဆိုလို့ရှိရင်လူပြေကြီးကနေပြီးတော့အပယ်လေးပါစုံရပါလိမ့်မယ်ဗျာ။ဘာကြောင့်လဲတဲ့အခုကတည်းကနားနေတာကိုအတ္တကိုအခုကတည်းကငါပါနေတာကိုအခုကတည်းကငါမခံနိုင်ဘူးဆိုတော့သေဂာနိစေစေကြတော့ဒီဝေဒနာပဲလာတယ်။ဒီဝေဒနာလာတော့ဒီငါပဲလာတယ်။နာလိုက်တာပဲဖြစ်လာ။နာလိုက်တာဖြစ်လာတော့ငါပါသွားပြီအဲဒီတော့ငါမရှိတာအရှိထင်လိုက်ပြီ။ ငါမရှိတာအရှိထင်လိုက်တော့ငါခံကြတော့ဒကာဒကမများအဲ့ဒီတော့ကြိုးစားပြီးတော့ရုပ်ဝေဒနာတစ်ခုပေါ်လာရင်သဘောလေးကိုလိုက်သွားပါခံစားစေတတ်တဲ့သဘောတရားလေးကိုအစနဲ့အလယ်နဲ့အဆုံးနဲ့အသည့်လေးဆုံးသွားတဲ့နေရာလေးရောက်အောင်လိုက်လိုက်ပါအသည့်ဆုံးသွားအောင်အဲဒီလိုအသည့်ဆုံးသွားတဲ့နေရာလေးရောက်သွားပြီဆိုစိတ်သာချတော့တရားဓမ္မများတထိုင်နေနဲ့အပယ်လွတ်တယ်။ဘာကြောင့်လဲမလုံးကြလို့ဝိဇ္ဇာညာမရကြလို့ တထိုင်နဲ့နဲ့ဘာကြောင့်အပယ်လွတ်လဲလို့ပြောစရာရှိရဲ့ဒါတစ်ပါးကိုအစအလေအဆုံးကိုအသိဆုံးအောင်လိုက်လိုက်လို့ချင်းအခုလက်သေးကားဒီဆက်ဆက်ဒီအသိပဲဆုံးမယ်ဒီဓာတ်ကြီးလေးပါပဲတထတိဖြစ်ပြီးတထတိချုပ်ပါအခုလည်းပဲဒီဓာတ်ကြီးလေးပါတထတိဖြစ်ပြီးတထတိချုပ်တာအခုဟာကလည်းခဏဖြစ်ပြီးခဏသေကြည့်တာအဲဒါကြောင့်မလို့အခုခဏသေကြည့်ခိုင်းတော့ရုပ်ဝေဒနာအစအလေအဆုံးကိုရောက်အောင်အောင်အသိလေးဆုံးအောင်လိုက်လိုက်ကြပါလို့ အရှုခံပေါ်လာရင် အရှုအာယုံကိုအမှန်ပေးတာအဲ့ဒီတော့ကြိုးစားပြီးတော့ခံစားစေတတ်တဲ့သဘောတရားလေးကိုအစအလေအဆုံးကိုအတိလေးဆုံးအောင်လိုက်လိုက်ကြပါလို့အတိပေးတာပါ။ဘာကြောင့်လဲတဲ့ဒီပုံကြီးကနေပြီးတော့နတ်နတ်ပုံကြီးရောက်ကြအောင်လို့ပါဗျာ။ဒီလိုအတိဆုံးတဲ့နေရာလေးရောက်လိုက်ပြီဆိုလို့ရှိရင်ငါသိရင်အခုလည်းပဲဒီစိတ်ဟာသေရာနိဆက်ဆက်ဒီစိတ်ပဲလာမယ်။အလေးအကျင့်လောက်ထားတာကို အလေးအကျင့်လောက်ထားတော့အခုကတည်းကဒီရုပ်ဝေဒနာအစအလေအဆုံးကိုလိုက်ထားတော့သေဂာနိဆဲဆဲကြတော့ဒီရုပ်ဝေဒနာပဲဖောက်ပြန်လာတယ်ဖောက်ပြန်လာတော့တရားထိုင်တဲ့အချိန်ခါကဒီစိတ်ပဲဖြစ်လာပရမသစ္စာဟုတ်ဒီစိတ်ပဲလာတော့အပြင်ဗဟိတတွေပါလေဟိုမလိုက်တော့ဘူးခန္ဓာကိုယ်ကအသိကတ်တော်တာအဲဒီတော့အသိကတ်လိုက်တော့အခုလိုပဲအသိလေးတခါတည်းကိုရုပ်ဝေဒနာအစအလေအဆုံးခံစားစေတတ်တဲ့ အကြောင်းတရားကိုရှုပြီးတခါတည်းရှုသွားအသီးလေးဆုံးသွားဆုံးသွားလိုက်တော့ဘာဖြစ်တယ်လဲတဲ့ခန္ဓာစေတတ်တဲ့အကြောင်းကိုရှုလိုက်တော့အသီလေးဆုံးသွားတော့ဟောယုံနာနှစ်ပါးတထာတိဖြစ်ပြီးတထာတိချုပ်သွားအဲ့ဒီလိုချုပ်သွားသေဂာနိဆက်ဆက်ဒီအသီပဲလိုက်တော့ဒီအသီလိုက်တော့ကာမကိလေသာကာမတဏှာတဲ့ကာမကိလေသာကာမတဏှာဆိုတာနတ်ပြည်၆ထပ်သွားခြင်းတော့ဘယ်ကိုအာယုံပြုတ်ပြီးသေရမလဲ ဒါနတွေပြုပြီးတော့သေလို့မရဘူးဗိဓာမရှိတာကြီးကိုမရှိပညာကြီးအာယုံပြုတာအဲမရှိပညာကိုမြတ်သွားအာယုံမပြုလိုက်နဲ့မှားကုန်ရှိတာကဘာလဲခန္ဓာကိုယ်ကယုံတာဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောပြစ္ဆုတ်ပါအဲ့ဒီပြစ္ဆုတ်ပံခန္ဓာကိုအစအလေအဆုံးကိုရှုသွားပြီဆိုကာမကိလေသာကာမတဏဆိုတာသုခရိခုနှစ်ပုံသွားကြအဲ့တော့စိတ်တွေပြောတာနော်အခုဟာသေတတ်ဖို့ဟာကိုကာမကိလေသာကာမတဏ ရုပ်ဝေဒနာကိုစိတ်ကလေးကကန့်ညှိနေတဲ့စိတ်ကလေးကသိနေတဲ့စိတ်ကကာမကိလေသာကာမတဏှာခေါ်တယ်။အဲ့ဒီစိတ်ကလေးဟာသေဂာနိဆဲဆဲကြတော့အဲ့ဒီအတိလေးဖြစ်အောင်လို့အခုအစအလေအဆုံးကိုအတိလေးဆုံးအောင်လိုက်လိုက်ကြလို့အတိပေးတာ။ဘာကြောင့်လဲလဲနတ်ပြည်၆ထပ်ရောက်ကုန်အောင်လို့အကုန်လုံးအရိယာကြီးတွေဖြစ်အောင်ပုံအောင်လို့အဲ့လိုစ조사ပြီးတော့တရားဓမ္မများလဲ ရှုပြီးတော့အစအလယ်အဆုံးကိုရုပ်ဝေဒနာအစအလယ်အဆုံးအတိလေးဆုံးအောင်လိုက်လိုက်ကြပါလို့အတိပေးပါတယ်ဗျာအဲစူးစမ်းကြပါတထိုင်နဲ့အပယ်လွတ်အောင်တရက်ထဲနဲ့လည်းတထိုင်နဲ့လည်းဒီမဲ့အသိဝိဇ္ဇာဉာဏ်ရသွားလို့အကြောင်းတွေအကျိုးတွေမြင်သွားလဲတထိုင်နဲ့လည်းသောတာပန်ဖြစ်တယ်ဗျာခန္ဓာကိုယ်ကြီးကိုမျက်စိကခန္ဓာကိုယ်ကြီးကိုမြင်လိုက်တဲ့တပြိုင်နက်တည်း ရုပ်ပြက်ကြီးများမြင်လိုက်ပြီးတဲ့အသုဘတရားကြီးကိုပုတ်ပွားပြီးတော့ခန္ဓာကိုယ်ကြီးမြင်မယ်မဲနေတာကြီးမြင်မယ်အယုံစုကြီးမြင်မယ်အဲ့ဒီလိုမြင်လိုက်ပြီးဆိုရင်တရင်ကမြင်လို့ရှိရင်တရင်ကရာကစိတ်ချုပ်တယ်တရင်ကမဲ့ရတယ်ဒလစေကြီးမြင်ရင်ပြင်ဒလစေကြီးဒိဋ္ဌိပြုတ်တယ်ဒလစေကြီးယာကချုပ်တယ်။ဘာကြောင့်ဒလစေကြီးမြင်ပြီလေ။တရင်ကမြင်ရင်တရင်ကမဲ့တရင်ကယာကစိတ်ချုပ်တယ်

အယူမအမတ်မအစွဲမဆိုတဲ့ဒိဋ္ဌိလည်းမရှိတော့ဘူးမိမပဲယောက်ျားပဲဆိုတဲ့ရုပ်ပေါ်ကိုအစွဲမရှိတော့ဘူးအဲရုပ်ပေါ်ကိုမရှိဘူးနာမကိုလည်းအစွဲမရှိတော့ဘူးဟိုတော့ကခံစားရတဲ့နာအဲ့ဒီတော့မျက်စိတမိတ်ကိုတရင်ငါလေးမြင်လိုက်တယ်တဲ့ရုပ်ပြက်ကိုနာနဲ့ယုံနဲ့ဟာဒိဋ္ဌိရောတဏှာရောတွဲသပ်ပြလိုက်တယ် မျက်စိကပရိမျက်စိနဲ့ဖွင့်ကြည့်လို့မြင်ရတယ်ရုပ်ပြက်ကြီးမြင်လိုက်တဲ့တပြိုင်နက်တည်းအသုဘယုတ်ကြီးဟာအယိုးစုကြီးပေါ်လာမယ်ဆိုရင်ပေါ်လာပြီးပြက်သွားတယ်တဲ့ပျောက်သွားတယ်ပျောက်သွားရင်အဲ့ဒါတည်ငါမဲ့ပဲဘာကြောင့်လဲတဲ့တည်ငါဒိဋ္ဌိပြုတ်သွားတယ်အတိတ်ကလားအယူမအမမအစွဲမတကာရယ်တကမရယ်လို့အယူမအမမမရှိတော့ဟောဒိဋ္ဌိပြုတ်သွားရုပ်ပေါ်မှာ အဲ့ဒီရုပ်ပေါ်မှာချောတယ်လှတယ်လို့ຢာကစိတ်မဖြစ်နိုင်ဘူးဟောຢာကစိတ်ချုပ်တယ်အဲ့ဒီလိုတည်ငါမြင်ရင်တည်ငါဒိဋ္ဌိလည်းပြုတ်တယ်တည်ငါຢာကစိတ်လည်းချုပ်တယ်အဲ့ဒါတည်ငါမဲ့တည်ငါဖို့ခေါ်တယ်အဲ့ဒါစိတ်ပြောတာနော်အဲ့တော့ဒလစေကြီးမြင်ရင်ဒလစေကြီးဒိဋ္ဌိပြုတ်တယ်ဒလစေကြီးຢာကချုပ်တယ်ဒလစေကြီးမြင်ရင်တော့နိဗ္ဗာန်သွားတော့မှာပေါ့ဗျာအခုဟာကတည်ငါလေးတွေမြင်အောင်လို့မျက်စိကလည်းခန္ဓာကိုယ်ကြည့်ပါလို့ ဒကာဒကမတွေကိုအလစ်မပေးတဲ့မျက်စိကလည်းခန္ဓာကိုယ်စိုက်ကြည့်အဲပွားများအော်ဒါကြပို့ဝမယ်ပို့ဝမယ်ပို့ဝမယ်အယူကြရမယ်အယူကြရမယ်ပြည့်ရမယ်ပြည့်ရမယ်ပြည့်ရမယ်တင်းတဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေလှုပ်တဲ့ဝေဒနာတွေတွန်းတဲ့ဝေဒနာတွေခံစားတတ်တဲ့နာဝေဒနာတွေရှိနေသေးလို့ခံစားတတ်တဲ့နာရဲ့ပေါက်ပြန်တဲ့ယုတ်ကဲ ဒီနာယုတ်ရှိနေသေးလို့ဒီယုတ်ကြီးဟာမပုံသေးပါလားဒီဝေဒနာတွေမရှိတော့ဘူးခံစားတတ်တဲ့နာလည်းမရှိတော့ဘူးဆိုရင်300လောက်ကြာပြီဆိုရင်ပြင်ဒီယုတ်ကြီးဟာပုံရတော့မှာလားမျက်စိတွေကလည်းဖူးရောင်တော့မယ်ပိုက်ကြီးကလည်းဖောင်းတော့မယ်မျက်စိကလည်းသွေးတွေယိုကြတော့မယ်နှာခေါင်းကလည်းသွေးတွေယိုကြတော့မယ်ပါးစပ်ကလည်းသွေးတွေယိုကြတော့မယ်နားကလည်းသွေးတွေယိုကြတော့မယ်ဓာကြီးက300လောက်ကြာပြီဆိုရင် ဒီတင်းတဲ့ဝေဒနာတွေတောက်တဲ့ဝေဒနာတွေထုံတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေကြိုက်တဲ့ဝေဒနာတွေကြက်တဲ့ဝေဒနာတွေပူတဲ့ဝေဒနာအေးတဲ့ဝေဒနာလှုပ်တဲ့ဝေဒနာတွန်းတဲ့ဝေဒနာကြိုက်တဲ့ဝေဒနာခံစားစေတတ်တဲ့နာအဲ့ဒီဝေဒနာတွေဖောက်ပြန်နေတဲ့ရုပ်တဲ့ခံစားတတ်တဲ့နာယောဒီနာယုတ်မရှိတော့ဘူးဆိုလို့ရှိရင်၃ရက်လောက်ကြာရင်ဒီယုတ်ကြီးဟာပုတ်ရတော့မှာပါလားအည်ပျော်ကြရတော့မှာပါလားအယိုးကြရတော့မှာပါလား ဒါကြီးအပေါ်မှာသိတတ်တဲ့တရားမရှိပါလားအသုဘတရားကြီးပါလားမရဏတရားကြီးပါလားအဲ့ဒီလို ရှုလိုက်တာကယာကစိတ်လည်းမပြည့်ဘူးဒေါသစိတ်လည်းမပြည့်ဘူးမောဟစိတ်လည်းမပြည့်ဘူးအဲ့ဒီလိုများရှုလိုက်ပြီးမြင်လိုက်ပြီးဆိုလို့ရှိရင်ဒလစေကြီးမြင်လို့ရှိရင်ပြင်ဒလစေကြီးယာကယာကစိတ်ချုပ်နေပြီးဒလစေကြီးမြင်ရင်ဒလစေကြီးအယူမအမမဆိုတဲ့အစွဲမဆိုတဲ့ဒိဋ္ဌိလည်းပြုတ်နေပြီး ရုပ်ပေါ်မှာအဲရုပ်ပေါ်ပြုတ်လိုက်တဲ့တပြိုင်နက်တည်းနာမပေါ်တခါတည်းပြုတ်တော့မယ်အဲအဲ့တော့ကြိုးစားပြီးတော့ရှုကြပါလို့မျက်စိကလည်းခန္ဓာကိုယ်ကြည့်ပါယုံနာနှစ်ပါးတွဲရှုပါလို့ယုံကိုမြင်အောင်လည်းကြည့်အဲ့တော့ယုံနာနှစ်ပါးတွဲရှုတာအရေးကြီးတာပေါ့လေတော့ ရှုကြပါလို့မျက်စိကလည်းခန္ဓာကိုယ်ကြည့်ပါယုံနာနာပါတွဲရှုပါယုံကိုမြင်အောင်လည်းကြည့်အဲ့တော့ယုံနာနှစ်ပါးတွဲရှုတာအဲ့ဒါပုံ၅ပါးလက်ကင်ထားရသရဝရိယတတိသမာဓိပညာဒီပုံ၅ပါးနဲ့နိဗ္ဗာန်သွားနိုင်တာသရာရှိရင်တော့ဘုရားဖြစ်တာပေါ့ဗျာ သရာမရှိလို့ရှိရင်တော့ဘယ်ဖြစ်မလဲသရာမရှိလို့ရှိရင်အယုတ်ကြည်ကြည်အီခါပြက်ချင်လည်းပြက်ရောဆိုတော့အဲ့ဒီလိုသရာသရာမခံနိုင်တော့ပါဘူးဆိုသရာမရှိတော့ရုပ်သွားပြီဘယ်တော့မှဖျားမဖြစ်ဘူးသရာမှမရှိပဲနာရာကြီးသိနေတာကိုလှမ်းပြရရင်အဲသရာဆိုတာပါလေလူသိရင်သိမသိတရားရသိခြင်းလည်းသိရောပြက်ခြင်းလည်းပြက်ရောဒီဒုက္ခကြီးမှာငါအစအလေအဆုံးမှာ ဒုက္ခကုန်ဆုံးတဲ့နေရာမှာငါမရောက်လို့ရှိရင်သေခြင်းနဲ့သေရောဆိုတဲ့ဒီစိတ်ထားတာအဲ့ဒါသရာပဲအဲ့ဒီသရာစိတ်ရှိရင်ဖျားဖြစ်မယ်ဒီသရာစိတ်မှမရှိလို့ရှိရင်နာလိုက်တာတော်မှပဲဆိုလို့ရှိရင်အကျော်သွားပြီသရာမရှိဘူးဘယ်တော့မှဖျားဖြစ်ဘူးသစ္စာလေးပါမရအောင်အဲ့တော့ကြိုးစားပြီးတော့သရာစိတ်အရေးကြီးတယ်သေခြင်းနဲ့သေရောအယုတ်ကြည်ကြည်အရေးခန့်ခန့်ပြည့်ခြင်းနဲ့ပြည့် ဒီစိတ်ထားလိုက်လို့ရှိရင်ဖြစ်သဘောပေါက်သွားလိမ့်မယ်အဲ့တော့ခန္ဓာကိုယ်မှာကဘာလာစမ်းတည့်ရတဲ့ကတရားဓမ္မများညာလာကြနာလိုက်တာကြိုက်လိုက်တာထုံလိုက်တာငါကူကြီးကပူလိုက်တာငါကူကြီးကအေးလိုက်တာငါကူကြီးကကြက်လိုက်တာအဲဒီယုံကြည်ကိုမွေးလိုက်တာဗျာအဲသက်တော့သက်သာအဲချာမာသုံးလို့စောင်းလေးခြုံပေးရအဲကြိုက်မှညောင်းလာတော့နှိပ်ပေးရအဲ ပြုပြင်ပေးနေလိုက်တာသင်္ခါရကယုံကြည်ဟာအနတ္တဒုံကြီးအတုပတရားကြီးမရဏတရားကြီးဒီဟာကြီးကဘာမှအနှစ်သာရ မရှိတဲ့ယုံတရားကြီးဒီယုံတရားကြီးဘုံဆွဲနေကြတယ်ခံစားနေကြတယ်ဘာမှအနှစ်သာရမရှိတဲ့ယုံတရားကြီးကိုငါကောင်းသူကောင်းထင်းနေကြတယ်မိမကောင်းယောက်ျားကောင်းဒါရီထင်းနေကြအတုပအပုတ်တရားကြီးကို စွဲလာနေလိုက်ကြတာတဏှာဖြစ်နေလိုက်ကြဒီပေါ်မှာတဏှာအဲ့တော့အခုကရုပ်ကိုအရှုခိုင်းတာတဏှာသတ်ခိုင်းတာဝေဒနာကိုအစအလေအဆုံးကိုခံစားစေတတ်တဲ့သဘောကိုအရှုခိုင်းတာကဒိဋ္ဌိသတ်ခိုင်းတာရုပ်ကိုမြေအောင်ကြည့်ပါဆိုတဲ့ဥစ္စာကအဲ့ဒါကတဏှာသတ်ခိုင်းတာဒိဋ္ဌိနဲ့တဏှာနဲ့တွဲသတ်ခိုင်းတာအဲ့ဒီတော့ကြိုးစားမယ်ဆိုလို့ရှိရင်သောတာပန်သရဂံတဲကြမယ်မဟုတ်ဘူးသမာဓိကောင်းလာရင်သရာရှိရင် သောတာပန်လည်းတဲမကြဘူးသရဂံလည်းတဲမကြဘူးကိုယ်စိတ်ကိုယ်စိတ်ကိုယ်စိတ်သိပါလိမ့်မယ်ဗျာအဲပြောနေရတာသောတာပန်သရဂံဆိုတော့ပြည့်ညက်ကြီးတာပြောနေရတယ်ကိုယ်စိတ်ကိုယ်သိလာလိမ့်မယ်ငါကာမကိလေသာခေါင်းပါနေတယ်ဆိုတာလည်းသိလိမ့်မယ်ငါဒိဋ္ဌိပြုတ်နေတယ်ဆိုတာလည်းသိလိမ့်မယ်ကိုယ်စိတ်ကိုယ်စိတ်သိရောအဲဒီတော့တရားယောဂီတွေအဲအခုဟာကအသိပေးနေတာကသဘောပေါက်အောင်လို့အသိပေးနေတာပါဗျာစ조사ပြီးတော့ကျင့်ကြပါဗျာအဲဒီတော့ ဗလာအရေးကြီးတယ်အဲ့တော့အခုဟာရှင်းစိတ်နဲ့နောက်စိတ်ဗလာအရေးကြီးပြီရှင်းစိတ်ကလေးကတော်ခြင်းနောက်စိတ်ကလေးကတွန်းတင် ပြက်ခြင်းလည်းပြက်ရော့ဆိုတဲ့ဒီစိတ်ကိုထားဘာကြောင့်လဲတဲ့တော်တော်ကြာဒီရုပ်နဲ့ဒီနာသေရမှာပဲမဟုတ်လားအခုလဲသေကြည့်တာပဲအခုကခဏသေကြည့်တာအဲ့တော့အခုကတည်းကခဏခဏသေကြည့်တော့အနာကသေတတ်တယ် အခုကတည်းကမှမသေးတတ်တဲ့ပုဂ္ဂိုလ်အသေးမကြည့်တဲ့ပုဂ္ဂိုလ်အနာဂတ်ကျတော့ငါတတ်လိုက်လိမ့်နားလိုက်တာကွာပူလိုက်တာကွာဒီလိုကအဲစိတ်လာချခန္ဓာကိုယ်မှာကဘာလာစမ်းတည့်ရတဲ့ကတရားဓမ္မများညားလာကြနားလိုက်တာကြိုက်လိုက်တာထုံလိုက်တာငါကူကြီးကပူလိုက်တာငါကူကြီးကအေးလိုက်တာငါကူကြီးကကြက်လိုက်တာအဲဒီယုတ်ကြီးကိုမွေးလိုက်တာဗျာအဲသက်တော့သက်သာအဲချာမာဆိုလို့စောင်းကလေးခြုံပေးရအဲ ကိုက်မှာညောင်းလာတော့နှိပ်ပေးရအဲပြုပြင်ပေးနေလိုက်တာသင်္ခါရကယုံကြည်ဟာအနတ္တဒုံကြီးအတုဝတရားကြီးမရဏတရားကြီးဒီဟာကြီးကဘာမှအနှစ်သာရ မရှိတဲ့ယုတ်တရားကြီးဒီယုတ်တရားကြီးဘုံဆွဲနေကြတယ်ခံစားနေကြတယ်ဘာမှအနှစ်သာရမရှိတဲ့ယုတ်တရားကြီးကိုငါကောင်းသူကောင်းထင်းနေကြတယ်မိမကောင်းယောက်ျားကောင်း ဒါရီထင်းနေကြအသုဘအပုတ်တရားကြီးကိုစွဲလာနေလိုက်ကြတာတဏှာဖြစ်နေလိုက်ကြဒီပေါ်မှာတဏှာအဲ့တော့အခုကရုပ်ကိုအရှုခိုင်းတာတဏှာသတ်ခိုင်းတာဝေဒနာကိုအစအလဲအဆုံးကိုခံစားစေတတ်တဲ့သဘောကိုအရှုခိုင်းတာကဒိဋ္ဌိသတ်ခိုင်းတာရုပ်ကိုမြင်အောင်ကြည့်ပါဆိုတဲ့ဥစ္စာကအဲ့ဒါကတဏှာသတ်ခိုင်းတာဒိဋ္ဌိနဲ့တဏှာနဲ့တွဲသတ်ခိုင်းတာအဲ့ဒီတော့ကြိုးစားမယ်ဆိုလို့ရှိရင်သောတာပန်သရဂံတဲကြမယ်မဟုတ်ဘူး သမာဓိကောင်းလာရင်သရာရှိရင်သောတာပန်လည်းတဲမကြဘူးသရာဂံလည်းတဲမကြဘူးကိုယ်စိတ်ကိုယ်စိတ်ကိုယ်စိတ်သိပါလိမ့်မယ်ဗျာအဲပြောနေရတာသောတာပန်သရာဂံဆိုတာပြဉ္ညာကြီးတာပြောနေရတယ်ကိုယ်စိတ်ကိုယ်သိလာလိမ့်မယ်ငါကာမကိလေသာခေါင်းပါနေတယ်ဆိုတာလည်းသိလိမ့်မယ်ငါဒိဋ္ဌိပြုတ်နေတယ်ဆိုတာလည်းသိလိမ့်မယ်ကိုယ်စိတ်ကိုယ်စိတ်သိရောအဲဒီတော့တရားယောဂီတွေအဲအခုဟာကအသိပေးနေတာက သဘောပေါက်အောင်လို့အသိပေးနေတာပါဗျာစူးစမ်းပြီးတော့ကျင့်ရပါဗျာအဲဒီတော့တရားအရေးကြီးတယ်အဲဒီတော့အခုဟာရှင်းစိတ်နဲ့နောက်စိတ်တရားအရေးကြီးပြီရှင်းစိတ်ကလေးကတော်ခြင်းနောက်စိတ်ကလေးကတွန်းတင်းပြက်ခြင်းနဲ့ပြက်ရော့ဆိုတဲ့ဒီစိတ်ကိုထားအောင်ဘာကြောင့်လဲတဲ့တော်တော်ကြာဒီရုပ်နဲ့ဒီနာသေးရမှာပဲမဟုတ်လားအခုလဲသေကြည့်တာပဲ အခုကခဏသေးကြည့်တာအဲ့တော့အခုကတည်းကခဏခဏသေးကြည့်တော့အနာကသေးတတ်တယ်အခုကတည်းကမှမသေးတတ်တဲ့ပုဂ္ဂိုလ်အသေးမကြည့်တဲ့ပုဂ္ဂိုလ်အနာကကြတော့ငါတတ်လိုက်လိမ့်နားလိုက်တာကွာပူလိုက်တာကွာဒီလိုကအဲစိတ်လာချအဲ့ဒီဝေဒနာတွေဖြစ်လာပြီဆိုလို့ရှိရင်သင်ညာကပေးတယ်တင်းနေတောင်းနေထုံနေပြင်းနေအောင်းနေပူနေဤတယ်လှုပ်တယ်ရွာတယ်အဲ့ဒီသင်ညာခန္ဓာကသင်ညာပေးတယ် ဖြစ်ပေါ်လာတာကဝေဒနာကဝေဒနဲ့ခန္ဓာဝေဒနဲ့ခန္ဓာဖြစ်လာမှသင်ညာကနေပြီးပူတဲ့ကြိုက်တဲ့ထုံတယ်လို့သင်ညာကပြီးသင်ညာပြီးမှဆွဲလာခြင်းဥပါဒံခန္ဓာ၅ပါးဖြစ်ကြတယ်မခံစားခြင်းနဲ့စိတ်ကရှိတဲ့ຢာကစိတ်ຢာကနဲ့ဒေါသဖြစ်မောဟဖြစ်ဒီဒီဝေဒနာပေါ်မှာဒါကြောင့်မလို့ဒီပေါ်မှာဥသိနေတာကဝေဒနာသင်ညာသင်္ခါရဝိညာဏနာခန္ဓာလေးပါဥသိနေတယ် ရုပ်တုံးရုပ်ခဲကြီးပေါ်မှာအတုပရုပ်ကြီးပေါ်ဥသိနေတာကဝေဒနာတင်ညာသင်္ခါရဝိညာဏနာခန္ဓာလေးပါဥသိနေဥသိနေတော့အဲ့ဒီနာခန္ဓာလေးပါကိုဖယ်ချလိုက်ကျိုးမှာပါလေတဏှာတတ်စိတ်နဲ့ကြည့်စိတ်နဲ့ကြည့်ပါများလားတော့မြင်လာလေဩဒါကြီးကရုပ်တုံးရုပ်ခဲကြီးအတုပတရားကြီးမိမလည်းမဟုတ်ယောက်ျားလည်းမဟုတ်ဝါသူလည်းမရှိဖြူသူလည်းမရှိလှသူလှတာလည်းမဟုတ်လက်လည်းမရှိကိုယ်လည်းမရှိ ခေါင်းလည်းမရှိခြေထောက်လည်းမရှိရှိတာကဘာလဲအတုပတရားဒါကြီးအတုပကြီးပါလားဒါကြီးကပုတ်ရမယ်တရားကြီးပါလားပုတ်ရမယ်တရားကြီးပါလားပွားရမယ်တရားကြီးပါလားအသာကြီးကွက်ရမယ်တရားကြီးပါလားဗိုက်ကြီးဖောင်းရမယ်တရားကြီးပါလားနှာခေါင်းနဲ့ပါးစပ်ထဲကသွေးတွေယိုကျရမယ်တရားကြီးပါလားသွေးတွေယိုကျလာပြီဆိုရင်လောက်တင်ရင်နာရမှာပါလားရင်နာရပြီဆိုရင် ယင်ကြီးဥရတော့မှာပါလားယင်ကြီးဥပြီဆိုရင်လောက်စားတော့မှာပါလားအဲ့ဒီလိုနှလုံးသွင်းမှာဩဒီခန္ဓာဓာတ်ဒီခန္ဓာကြီးဟာအတုပါတရားကြီးပဲမိမပဲယောက်ျားရှိတဲ့တရားကအတုပါတရားပါလားနှလုံးသွင်းမှာစိတ်နဲ့ရှုရှုတာတော့သူရှုနေငါသေးသေးချာချာတရားတော်မှာပြအခုကလူကြီးတွင်ရွေးနေတာပဲအဲသေးသေးချာချာကိုနှလုံးသွင်းမှာအဲ တခါတည်းကိုဒကာဓမ္မတွေတခါတည်းကိုတထိုင်နဲ့နိဗ္ဗာန်ကိုဝင်အောင်လို့ပို့ဗျာအဲ့တော့အခုထိုင်တဲ့ပုံကိုယ်တွေကတော့ဥပဇင်းရဲ့ပရိသတ်တွေပဲအဲ့ဒါလူကြီးသွန်တွေပဲအဲလူကြီးသွန်တွေလူကြီးသွန်ဖြစ်အောင်လို့တိုင်စူးစမ်းနှလုံးသွင်းပါအဲ့တော့ခန္ဓာကိုယ်ကြီးစိတ်နဲ့ကြည့်မျက်စိနဲ့မကြည့်နဲ့အဲစိတ်နဲ့ကြည့်ခိုင်းတယ်ဆိုတော့ဘယ်လိုသဘော သဘောယုတ်နဲ့သဘောနာရှိပါသဘောယုတ်သဘောနာဆိုတော့ဒကမာများကိုယ်အိမ်ကိုအခုနေစိတ်ကလေးနဲ့လှမ်းကြည့်လိုက်တော့ကိုယ်အိမ်ကိုသဘောတရားကြီးမြင်နေတယ်လို့ကိုယ်ခန္ဓာကိုယ်ကြီးမျက်စိနဲ့ဖွင့်ကြည့်တော့မြင်တယ်လို့စိတ်နဲ့ကိုယ်ခန္ဓာကိုယ်ကြည့်လိုက်ပါကိုယ်ခန္ဓာကိုယ်ကြည့်လိုက်ပြီဆိုလို့ရှိရင်သဘောတရားအနေအထားကြီးကိုတွေ့နေတာပဲကိုယ်ရုပ်ကိုယ်ခန္ဓာကြီးဟာအနေအထားဟာဝနေသလား ပိန်သလားရှည်သလားတူသလားဆိုတဲ့ဥစ္စာကိုကိုယ်ခန္ဓာကိုယ်အနေအထားကိုစိတ်ထဲကမြင်နေတာပဲ။